ဒီကနေ့သာသနာတော်နှစ်2550ပြည့်နှစ်မြန်မာနှစ်1369ခုနှစ်ကဆုံလာဇန်12ရက်ခရစ်နှစ်2009ခုနှစ်ဧပြီလ29ရက် ၈နာရီနဲ့မိနစ်20မှာဘုန်းကြီးတို့တရားပွဲစသည်၈နာရီနဲ့မိနစ်20ဆိုတော့တော်တော်လေးအေးသွားပါပြီနေသာထိုင်သာရှိသွားပြီမနောဘုန်းကြီးတို့ပလင်မော်ရို၈နာရီမထိုးခင်9မိနစ်လောက်ရောက်ဖို့ပါပဲ အဲ့ဒါတော့ရောက်လို့ရှိရင်တော့7နာရီ10မိနစ်လောက်မှစနိုင်မှာပေါ့လေမရောက်တာကတော့တခြားကြောင့်မဟုတ်ပါဘူးလာပင့်တဲ့တကာတွေကတရားပွဲနေရာလည်းမသိလမ်းလည်းမသိတော့ဘုန်းကြီးပဲပင့်သွားတယ်ဆိုတော့ရေတတ်แท้ပင့်သွားတယ်ရေတတ်သားတွေသွားပြီးတရားဟောပုံနဲ့တူပါရဲ့ရေတတ်แท้ပင့်သွားလို့ အပဝါကရေတသားကဒီမှာမဟုတ်ပါဘူးဟိုမှာဆိုပြီးတော့ညွန်လိုက်မှပဲဒီပြန်လာရဒါနဲ့ချိန်နောက်ကျသွားတော့ပိုးပြီးတော့အေးသွားတယ်ပေါ့လေဒီတော့ဘုန်းကြီးတို့ဒီကနေ့ဘာတရားဟောရမလဲဒီထဲမှာတော့ဘုန်းကြီးရဲ့ဆောင်းဘုဒ္ဓခုတွေ့တယ် ဆောင်ဘုတ်ရေးထားတာဒီမှာတွေ့တဲ့စိတ်ညစ်စိတ်ကြေးစိတ်ဖြင့်စေရေကြောင်းညွန်ဖြစ်ထုံညွန်ညစ်လေစင်လေးရေကြောင်းသွေမထောင်ဘူးစိတ်ကြောင့်ဖြစ်ပေါ်စိတ်ကြေးညော်လဲဆေးလျှော်စိတ်ပင်စင်မစင်ကို ကိုပင်ဖန်ပြုသူမပြုသည်စင်မှုကိုမှတာဝန်တည်းပရိသတ်ထဲပရိသတ်လက်ထဲမှာဒီစာရွက်ကလေးဖိတ်စာလေးရှိကြလားမသိဘူးရှိပါဘူးရှိပါတယ်နော်ကဲအဲ့ဒါနဲ့ပဲတရားပွဲဖွင့်ကြရအောင်နော်အာလုံးညီညီဖြည်းဖြည်းရွတ်ဆိုပြီးတော့တရားပွဲဖွင့်ရအောင် တွေ့ကြလားဒေါ်လာဒီလိုဆိုတော့ဖိစ္ဆာဓမ္မဒါနပြုရတဲ့ပုဂ္ဂိုလ်အာရော့သွားပြီ။ gain မရှိတဲ့ပုဂ္ဂိုလ်တွေကိုတော့ရှိအောင်လုပ်ရမယ်။ light ဆိုစိတ်ညစ်စိတ်ကြေးစိတ်ညစ်စိတ်ကြေးစိတ်ဖြင့်စေစိတ် ရေကြောင့်ညွန်ဖြစ်ရေကြောင့်ညွန်ဖြစ်ထိုညွန်ညစ်လေထိုညွန်ညစ်လေစင်လစ်ရေကြောင့်စင်လစ်ရေကြောင့်သွေမထောင်ဘူးသွေမထောင်ဘူးစိတ်ကြောင့်ဖြစ်ပေါ်စိတ်ကြောင့်ဖြစ်ပေါ်စိတ်ကြေးညော်လေစိတ်ကြေးညော်လေဆေးလျှော်စိတ်ပင်ဆေးလျှော်စိတ်ပင်စင်မစင်ကိုစင်မစင် ကိုပင်ဖန်ပြုကိုပင်ဖန်ပြုသူမပြုသည်သူမပြုသည်စင်မှုကိုမှတာဝန်သည်စင်မှုကိုမှတာဝန်သည်အမတ်တမဲမလိုက်နဲ့နော်ဘုန်းကြီးလှည့်ပြီးရင်ပြိဿလှည့်သုံးကောက်တော့တိုင်ပေးမယ်ဆိုရေကြောင်းညွန်ဖြစ်ရေကြောင်းညွန်ဖြစ်ထိုညွန်ညစ်လေထိုညွန် စင်လေးရေကြောင်စင်လေးရေကြောင်သွေမထောင်ဘူးသွေမထောင်ဘူးစိတ်ကြောင်ဖြစ်ပေါ်စိတ်ကြောင်ဖြစ်ပေါ်စိတ်ကြီးညော်လဲစိတ်ကြီးညော်လဲစေလျှော်စိတ်ပင်စေလျှော်စိတ်ပင်စင်မစင်ကိုစင်မစင်ကိုကိုပင်ဖန်ပြူကိုပင်ဖန်ပြူသူမပြုသည်သူမပြုသည် စင်မှုကိုမာတာဝန်ဒီစင်မှုကိုမာတာဝန်ဒီရေကြောင်းညွန်ဖြစ်ရေကြောင်းညွန်ဖြစ်ထိုညွန်ညစ်လေထိုညွန်ညစ်လေစင်လေးရေကြောင်းစင်လေးရေကြောင်းသွေမထောင်ဘူးသွေမထောင်ဘူးစိတ်ကြောင်းဖြစ်ပေါ်စိတ်ကြောင်းဖြစ်ပေါ်စိတ်ကြီးညော်လေစိတ် စေလျှော်စိတ်ပင်စေလျှော်စိတ်ပင်စင်မစင်ကိုစင်မစင်ကိုကိုပင်ဖန်ပြုကိုပင်ဖန်ပြုသူမပြုသည်သူမပြုသည်စင်မှုကိုမာတာဝန်ဒီစင်မှုကိုမာတာဝန်ဒီသို့ရေကြောင့် ဝတိနောက်နှစ်ခေါက်နေကြောင့်ညိုဖြင့်ထိုညိုညစ်လေစီလိရေကြောင့်သေမထောက်ဘူးစိတ်ကြောင့်ဖြစ်တော်စိတ်ကြီးညောလေစေသောစိတ်သည်စေမစီကိုကိုပိဖန်ပြုသူမပြုသည်စေမှုကိုမတောင်း ညူညစ်လေစီလိရေကြောင့်ဝေမထောင့် မဲ့ဖုံနေဖုတ်ပေါ်မှာရေကျသွားတဲ့အခါကျတော့အဲ့ဒီရေကြောင့်မဲ့အဲ့ဒီဖုတ်ကနေပြီးတော့ရွှွညွန်ဖြစ်တဲ့မိုးခါမှာဆိုလို့ရှိရင်ရွှွညွန်နေအများကြီးဘာကြောင့်ဖြစ်တယ်လဲဆိုတော့မိုးရေကြောင့်မိုးရေနဲ့ဖုံနေရောလိုက်တော့ရွှွညွန်ဖြစ်တဲ့အဲ့ဒီရေကြောင့်ဖြစ်တဲ့ရွှွညွန်မိမိရဲ့ခြေတော့မိမိရဲ့လက် ပေးတယ်ဆိုလို့ရှိရင်အဲ့ဒီရေစင်ကြယ်အောင်ရေနဲ့ပဲဆေးရတယ်အဲ့ဒီအတိုင်းပဲစိတ်ထဲမှာမကောင်းတဲ့လောဘဒေါသမောဟမာနစတဲ့မကောင်းတဲ့စိတ်အညစ်အကြေးတွေစိတ်ထဲတင်တယ်ဆိုတာလည်းပဲကိုယ်စိတ်ကြောင့်ဖြစ်တာပဲ စိတ်ကြောင့်ပဲလောဘဖြစ်တယ်စိတ်ကြောင့်ပဲဒေါသဖြစ်တယ်စိတ်ကြောင့်ပဲမာနဖြစ်တယ်စိတ်ကြောင့်ပဲမနာလိုစိတ်ဖြစ်တယ်အဲ့ဒီစိတ်ကြောင့်ဖြစ်တဲ့အညစ်အကြေးတွေကိုလျှော်စေခြင်းစင်ကြယ်စေခြင်းလည်းပဲစိတ်နဲ့ပဲဆေးမှစင်ကြယ်တယ်ယုံနဲ့ဆေးလို့မစင်ကြယ်ဘူးလောကမှာတချို့ပုဂ္ဂိုလ်များရှိတယ်လေ စိတ်အငြိအကျေးကိုယုံနဲ့ဆေးကြတာစိတ်အငြိအကျေးယုံနဲ့ဆေးကြတာတချို့စိတ်ညစ်လို့မို့လို့တဲ့ရုပ်ရှင်သွားကြည့်တယ်တဲ့ရုပ်ရှင်ကားတွေကဇလန်းကစိတ်ညစ်စရာဇလန်းဖြစ်တော့ပိုးပြီးတော့ညစ်သွားရောအဲ့ဒါယုံနဲ့ဆေးတာဟုတ်တချို့စိတ်ညစ်လို့ဘာလုပ်တယ်လဲဆိုတော့ အရဲတောက်တယ်တဲ့အရဲတောက်တဲ့အခါကျတော့စိတ်ကစင်ကြဲသွားလားမစင်ကြဲပါဗျာပိုးညစ်မသွားဘူးလားညစ်သွားပါတယ်ဗျာအဲ့ဒါယုံနဲ့သွားဆေးတာ哦မှန်ပါပါစိတ်နဲ့သာဆေးမယ်ဆိုလို့ရှိရင်မစင်ကြဲနိုင်ဘူးလားစင်ကြဲနိုင်ပါတယ်ဗျာအခဏစိတ်ညစ်တဲ့ပုဂ္ဂိုလ်ရုပ်ရှင်မကြည့်ပဲနဲ့ ဘုရားရှင်ရှေ့မှာကြာကြာနာနာဘုရားရဲ့ဂုဏ်တော်ကိုအာယုံပြုပြီးကြည်ကြည်ညိုညိုနဲ့ဘုရားရှိခိုးမဲ့ဆိုလို့ရှိရဲ့သူစိတ်ပဲနဲ့နေမလဲကြည်လင်းသွားမှာပေါ့မဟုတ်ဘူးလားမှန်ပါဗျာအရဟံကိလေသာအငြိကြေတို့မှာကင်းဝေးစင်ကြယ်တော်မူသောမြတ်စွာဘုရား မြတ်စွာဘုရားရဲ့သဏ္ဍာန်တော်မှာလောဘဒေါသမောဟစတဲ့ကိလေသာအငြိအကျေးတွေမရှိဘူးအင်မတန်စင်ကြယ်တော်မူတယ်လို့မြတ်စွာဘုရားရဲ့ကိလေသာစင်ကြယ်တဲ့ဂုဏ်ကိုအာယုံပြုလိုက်ပြီဆိုလို့ရှိရင်အာယုံပြုတဲ့မိမိစိတ်ဟာအတော်တန်ဖြူစင်မသွားဘူးလားစင်သွားပါတယ်ခင်ဗျာစင်ကြယ်မသွားဘူးလားစင်ကြယ်သွားပါတယ်ခင်ဗျာအဲ့ဒါဘာလောက်တာလဲစိတ်နဲ့သေးတာပါ စိတ်နဲ့ဆေးတာဟုတ်ကဲ့လားစိတ်အညစ်အကြေးကိုစိတ်နဲ့ဆေးတာထို့အတူပဲအတော်တန်စိတ်ညစ်တာတော့မိမိပြုလုပ်ထားတဲ့ကုသိုလ်ကောင်းမှုလေးတွေပြန်ပြီးဆင်ញင်နှလုံးသွင်းလို့ရှိရဲ့အဲ့ဒီစိတ်စင်ကြဲမသွားနိုင်ဘူးလားစင်ကြဲသွားနိုင်ပါတယ်မိမိပြုတဲ့ဒါနကုသိုလ်တွေမိမိဆောက်တည်တဲ့သီလကုသိုလ်တွေ မိမိပွားများအထုတ်တဲ့ဘာဝနာကုသိုလ်တွေမိမိဆောင်ရွက်တဲ့ဝေယဝစ္စကုသိုလ်တွေမိမိကသူတို့ဘာအစဉ်ပြေအောင်ကူညီလိုက်တဲ့ကုသိုလ်တွေအဲ့ဒါတွေပြန်ဆင်ခြင်နှလုံးသွင်းလိုက်ပြီဆိုရင်တော့စိတ်မကြည်လင်နိုင်ဘူးလားအဲ့ဒါဘာနဲ့ဆေးတာလဲဒါကြောင့်မလို့စိတ်ညစ်စိတ်ကြေစိတ်ဖြင့်ဆေး ရေကြောင်းညွန်ဖြစ်ထိုညွန်ညစ်လဲစင်လေးရေကြောင်းသွေမထောင်ဘူးစိတ်ကြောင့်ဖြစ်ပေါ်စိတ်ကြီးညောလဲဆေးလျှော်စိတ်ပင်စေမစင်ကိုကိုပင်ဖန်ပြုသူမပြုသည်စင်မှုကိုမာဒါဝန္တိစိတ်မစင်ကြအောင်လောဘဒေါသမောဟမာနအငြိအကျေးတွေ ဝင်အောင်လုပ်တာလဲကိုပဲအဲ့ဒီလောဘဒေါသမောဟအငြိအကျေးတွေမရှိအောင်စင်ကြယ်အောင်လုပ်တာလဲကိုပဲကိုပဲစင်ကြယ်အောင်လုပ်တယ်ကိုပဲမစင်ကြယ်အောင်လုပ်တယ်ဆိုတော့စင်ကြယ်ဖို့ရဘု து တာဝန်လဲကိုတာဝန်ပဲကိုတာဝန်ကိုထမ်းလို့စိတ်စင်ကြယ်ပြီဆိုရင်စင်ကြယ်တဲ့စိတ်ရှိတဲ့ပုဂ္ဂိုလ်ရဲ့ စိတ်ဟာချမ်းသာမလားဆင်းရဲမလားချမ်းသာပါပါဗျာချမ်းသာမယ်မစင်ကြယ်ပဲလောဘဒေါသမောဟအငြင်းမဲတွေဝင်နေပြီဆိုရင်တော့ဆင်းရဲတယ်ဟုတ်ကဲ့လားမှန်ပါပါဗျာရေကြောင်ညွန်ဖြစ်ထိုညွန်ညစ်လေစင်လေးရေကြောင်သွေမထောင်ဘူးစိတ်ကြောင့်ဖြစ်ပေါ်စိတ်ကြီးညွန်လဲဆေလျှောစိတ်ပင် စင်မစင်ကိုကိုပင်ဖန်ပြုသူမပြုသည်စင်မှုကိုမာတာဝန်ဒီမှန်ရဲ့လားမှန်ပါပါဘုရားတဘာဝကြရဲ့လားတဘာဝကြပါရဲ့ဘုရား gain တစ်ခေါက်ဆိုသမ်းပါရေကြောင့် ဒီတော့စိတ်စင်ကြဲနေဖို့ဖြူစင်နေဖို့ရာအရေးအကြီးဆုံးပဲစိတ်စင်ကြဲပြီးဖြူစင်ပြီဆိုလို့ရှိရင်ကာယကံဖြစ်တဲ့ကိုယ်ပြုမှုလဲစင်ကြဲတယ်ဖြူစင်တယ်ဝစီကံဖြစ်တဲ့နှုတ်ပြောဆိုလဲစင်ကြဲတယ်ဖြူစင်တယ်ဝစီကံဖြစ်တဲ့နှုတ်ပြောဆို ဖြူစင်တယ်ဆိုတာ အပြစ်ကင်းတဲ့စကားပဲပြောမိတာပေါ့။ဘာကြောင့်လဲဆိုတော့မိမိစိတ်ကိုယ်ကဖြူစင်လို့ကြည်လင်လို့ကာယကံဖြစ်တဲ့အလုတ်ဖြူစင်တယ်ဆိုတာကလည်းအပြစ်ကင်းတဲ့အလုတ်ပဲလုပ်မိတာပေါ့။ဘာကြောင့်လဲဆိုတော့ကိုယ်စိတ်ကဖြူစင်ကြည်လင်နေလို့မဟုတ်ပေဘူးလား။အဲ့တော့စိတ်ဖြူရင်နှုတ်မဖြူဘူးလား။နှုတ်ဖြူပါတယ်ခင်ဗျာ။အလုတ်ကောမဖြူဘူးလား။ဖြူပါတယ် စိတ်ရောနှုတ်ရောအလုတ်ကောဖြူပြီဆိုလို့ရှိရင်အဲ့ဒီပုဂ္ဂိုလ်ချမ်းသာမလားဆင်းရဲမလားချမ်းသာပါပါဗျာအဲ့ဒီပုဂ္ဂိုလ်ရောသူတစ်ပါးကမုံမမလားမုံပါဗျာမမုံဘူးချစ်ခင်မဲ့ဘာကြောင့်လဲဆိုတော့သူစိတ်ကလေးကအမတန်ဖြူစင်တဲ့စိတ်ကောင်းနှလုံးကောင်းရှိတယ်ပြောလိုက်တာတွေကလည်းချိုချိုသားသားနဲ့သူတစ်ပါးနားဝင်အောင်ပြောတယ်သူတစ်ပါးရဲ့အပြစ် အနာအဆာဘာကမှမပြောဘူးပြမကင်းတဲ့စကားတွေပြုလုပ်ပြန်လည်းပဲသူတို့ဘာထိခိုက်မဲ့အလုပ်သူမလုပ်ဘူးသူတို့ဘာကူညီတဲ့သူတို့ဘာအကျိုးများမဲ့အလုပ်ပဲသူလုပ်တယ်အဲ့ဒီတော့အဲ့ဒီပုံကိုကို လူတိုင်းလူတိုင်းကဘာဖြစ်မလဲချစ်ကြမှာပါဗျာချစ်ကြတာပေါ့ဟုတ်ကဲ့လားမှန်ပါပါကဲဒါဖြင့်ဆိုစမ်းမှာစိတ်ဖြူနှုတ်ဖြူစိတ် အလောက်ဖြူလျင်အများချေ၍ချမ်းသာသည်စိတ်ဖြူနှုတ်ဖြူအလောက်ဖြူလျင်အများချေ၍ချမ်းသာသည်ဆိုပါစိတ်ဖြူ ဖြူစင်နာရဲ့စန့်ကျင်ဘက်ဟာညင်မဲတာမဟုတ်လားမှန်ပါပါခင်ဗျာစိတ်ညင်မဲတယ်ဆိုတာကောင်းတဲ့စိတ်ကလေးဖြစ်နေမကောင်းတဲ့စိတ်တွေဖြစ်နေတာလားမကောင်းတဲ့စိတ်တွေဖြစ်နေတာပါခင်ဗျာမွေးကျူတဲ့စိတ်ကလေးတွေဖြစ်နေတာလားပုတ်သိုးတဲ့စိတ်တွေဖြစ်နေတာပုတ်သိုးတဲ့စိတ်တွေဖြစ်နေတာပါခင်ဗျာစိတ်ကမှပုတ်ပြီဆိုလို့ရှိရင် သူ့ပါဇက်ကလည်းပုတ်ပါပြီခင်ဗျာသူ့အလုတ်ကလည်းပုတ်ပါပြီခင်ဗျာအဲ့လိုဆိုလို့ရှိရင်တော့ချစ်စရာကြီးပေါ့ဟုတ်ပါပြီ ပါတော့မုံစရာပါမုံစရာကြီးဟုတ်ကဲ့လားမှန်ပါပါဗျာမုံစရာတွေးတော့လည်းပဲပုထုဇဉ်ဆိုတော့မမုံမဲ့နေပါမလားနေပါဗျာနေမှာပေါ့ယဟနာဆိုရင်တော့လည်းပဲမုံဘူးနော်မဟုတ်ဘူးလားအဲပုထုဇဉ်ဆိုတော့မုံစရာတွေးလည်းမုံတာပဲချစ်စရာတွေးလည်းချစ်တာပဲအဲ့ဒီတော့စိတ်ပုတ်နှုတ်ပုတ်အလုတ်ပုတ်ရေနော်အများမုံပါပါဗျာအများမုံနေဟုတ်ကဲ့လားမှန်ပါပါ ကိုင်းဆိုစိတ်ပုတ်နှုတ်ပုတ်စိတ်ပုတ်နှုတ်ပုတ်အလုတ်ပုတ်လျင်အလုတ်ပုတ်လျင်အများမုံ၍ဆင်းရဲသည်အများမုံ၍ဆင်းရဲသည်စိတ်ပုတ်နှုတ်ပုတ်အလုတ်ပုတ်လျင်စိတ်ပုတ်နှုတ်ပုတ်အလုတ်ပုတ်လျင်အများမုံ၍ဆင်းရဲသည်အများမုံ၍ဆင်းရဲသည်ဆို စိတ်ဖြူနှုတ်ဖြူအလုတ်ဖြူလင်စိတ်ဖြူနှုတ်ဖြူအလုတ်ဖြူလင်အများချေ၍ချမ်းသာသည် typo ကိုပဲလောက်တတာကိုရဲ့ကိုကိုနဲ့လောက်တာလားကိုရဲ့နှုတ်နဲ့လောက်တာလားကိုရဲ့စိတ်နဲ့လောက်တာလားစိတ်နဲ့လောက်တာပါစိတ်နဲ့လောက်တာဟုတ်လားကိုစိတ်ကလှုပ်လိုက်လို့ကိုစိတ်ကပုတ်သွားတာအဲကိုစိတ်ပုတ်ပြီဆိုရင်တော့နှုတ်ရောလှုပ်ရောပုတ်မယ်ဆိုတာသိကြပြီပေါ့ဟုတ်ကဲ့လားဒါဖြင့်အဲ့ဒီပုတ်နေတဲ့စိတ်ဖြူအောင်ငါကောဘယ်သူလှုပ်တာတော့ ကိုယ်စိတ်ကပဲလှုပ်တာမဟုတ်လားဒါကြောင့်လောကပြောကြတယ်မဟုတ်လားစိတ်သာစင်ရှင်စောဖျားဟောဆိုတာဟုတ်ကဲ့လားမှန်ပါပါဘုရားစိတ်သာရှင်စောဖျားဟောစိတ်ပဲလူရင်မဲ့အဲ့လိုမြတ်စွာဘုရားဟောတယ်ဟုတ်သလားမှန်ပါပါအခုအဲ့ဒါပေါ့ အခုဒီမှာဘုန်းကြီးတို့ရေကြောင်ညွန်ဖြစ်ထုံနှွင့်ညစ်လေစင်လေးရေကြောင်သွေးမထောင်ဘူးစိတ်ကြောင်ဖြစ်ပေါ်စိတ်ကြေညောလဲဆေးလျှောစိတ်ပင်စင်မစင်ကိုကိုပင်ဖန်ပြုသူမပြုသည်စင်မှုကိုမာတာဝန်ဒီအဲ့ဒါက လေနာပကတံပင်ကံဇလေနေဝဝိတုဇတိစိတ်တေနပကတံပါပံစိတ်တေနေဝဝိတုဇတိဇလေနာယေတိပကတံပြုဝတ်သော ပင်ကံညွန်သည်ဇလေနေဝရေဖြင့်သာလင်ဝိတုဇတိစင်ကြယ်၏ရေကပြုတ်လောက်ပေးလိုက်လို့ဖြစ်ပေါ်လာတဲ့ရွှွညွန်ဟာ အဲ့ဒီရွှွညွန်အညစ်အကြေးပြောင်းရင်တော့ရေနဲ့ပဲဆေးရတယ်ဟုတ်ကဲ့လားမှန်ပါပါစိတ်တေနာစိတ်တိပကတံပြုအပ်သောပါပံမကောင်းမှုအညစ်အကြေးသည်စိတ်တေနေဝစိတ်ဖြင့်သာလင်ဝိသုဇတိစင်ကြယ်၏စိတ်ထဲမှာဖြစ်တဲ့လောဘဒေါသမောဟအညစ်အကြေးမကောင်းတဲ့စိတ်အညစ်အကြေးဒီအညစ်အကြေးတွေလည်းပဲကိုယ်စိတ်က ပြုလုပ်လိုက်တာပဲတဲ့ဒါကြောင့်မဲအငြိအကျေးတွေဖြစ်လာတာအဲ့ဒီလောဘဒေါသမောဟဆိုတဲ့မကောင်းတဲ့စိတ်အငြိအကျေးတွေပြောင်းရင်တော့ဘာနဲ့ဆေးရစိတ်နဲ့ပဲဆေးကြောင်းစိတ်နဲ့ပဲဆေးရမယ်စိတ်ဒေနာစိတ်သည်ပကတံပြုအပ်သောပါပမကောင်းမှုအငြိအကျေးသည်စိတ်ဒေနေဝစိတ်ဖြင့်သာလင်ဝိသုဇ္ဇတိစင်ကြယ်၏ သုတ်တိအသုတ်တိပစ္စတံနိညောအဉ္ဉံဝိသောတရေသုတ်တိစင်ကြယ်မှုနှင့်အသုတ်တိမစင်ကြယ်မှုသည်ပစ္စတံကိုနှင့်သာသက်ဆိုင်၏အဉ္ညောတဘာသောပုဂ္ဂိုလ်သည်အဉ္ဉံတဘာသောပုဂ္ဂိုလ်ကိုဝိသောတရေစင်ကြယ်အောင်ပြုလုပ်၍မပေးနိုင်ရာ ကိုယ်စိတ်စင်ကြယ်မှုမစင်ကြယ်မှုဟာကိုယ်နဲ့သာသက်ဆိုင်တယ်ကိုယ်သာလုံနိုင်တာတဲ့သူများကလုံနိုင်တာမဟုတ်ဘူးဟုတ်ကဲ့လားပုဂ္ဂိုလ်တယောက်ကတခြားပုဂ္ဂိုလ်ရဲ့စိတ်ကိုစင်ကြယ်အောင်လုပ်ပေးနိုင်မှာမလားမလုပ်ပေးနိုင်ဘူးသူစိတ်ကပဲသူ့ကိုစင်ကြယ်အောင်လုပ်ပေးမှစင်ကြယ်နိုင်တာပဲဒါကြောင့်သုဒ္ဓိအသုဒ္ဓိပစ္စတံနေညောအေမြဝိသောတရေ ရေကြောင့်ကျွန်းပြေထိုးညွန်းညစ်လက်စင်လေးရေကြောင့်သွေမထောက်ဘူးစိတ်ကြောင့်ဖြစ်ပေါ်စိတ်ကြီးညောလက်ဆေးလျှော်စိတ်ပင်စင်မစင်ကိုကိုပင်ဖန်ပြုသူမပြုသည်စင်မှုကိုမာတာဝန်ဒီဘုန်းကြီးတို့ပြိဿဘုန်းကြီးတရားစဟောခဲ့တယ်ဒါပြင်နဲ့ တရားခေါင်းစဉ်နာမည်မတက်ခဲ့ရသေးဘူးเนาะနာမည်မတက်ခဲ့ရသေးဘူးဟောမှာကတော့အခရာတလုံးရဲ့အကြောင်းပဲဟောမယ်เนาะဘာဟောမှာလဲအခရာတလုံးရဲ့အကြောင်းအခရာတလုံးရဲ့အကြောင်းပဲဟောမယ်ဘာကြောင့်လဲဆိုတော့လောကမှာဒီအခရာတလုံးသားလင်းအရေးအကြီးဆုံးဖြစ်လို့ ဟုတ်ကဲ့လားမှန်ပါဗျာအဲ့ဒီအခရာတလုံးကပါတဲ့စာလုံးလုံးကြီးတင်တတ္တစိတ်ဟုတ်ကဲ့လားမှန်ပါဘုန်းကြီးတို့မကဒေဝလင်္ကာသင်းမှာမန္လေးဆရာတော်ဘုရားကြီးမိန်ခဲ့အသီးတရားအညာတခု ပမာရှု၍ စိတ်ဟုမြညာဤတပါးမြတရားကိုကြဆောင်စည်းကိုကလူရနတ်ရွာပြမနိဗ္ဗာန်ရောက်ကြောင်းမှဟိမဂဒေဝလင်္ကာသေအသီတရားအညာတခုပမာရှု၍အသီကတော့အလုံးတရားပါပဲဒါပေမဲ့သူရဲ့အညာကတော့ ခုတည်းပါပဲတစ်ခုတည်းပါပဲတဲ့အဲ့ဒီအသီးတရားလုံးဆွတ်ချင်ရင်တလုံးစီလိုက်ဆွရမှာလားဟုတ်ပါဗျာဘာလို့ရမလို့အညာကိုတစ်ချက်တည်းဖြတ်လိုက်တာနဲ့တရားလုံးပါမလားဘူးလားပါပါအဲ့ဒီအတိုင်းပါပဲတဲ့စိတ်ဟုမြညာဤတပါးမြတရားကိုကြဆောင်းစည်းကိုက စိတ်ဆိုတဲ့ဒါလေးတစ်ခုတည်းကိုပဲတရားနဲ့ရှင်ပြီးစောင့်စည်းထိမ့်သိမ့်ကိုညက်ပြီးဆိုလို့ရှိရင်တဲ့အာလုံးချမ်းသာပြီတဲ့တရားနဲ့ရှင်ပြီးစောင့်စည်းထိမ့်သိမ့်ကိုညက်တယ်ဆိုရဲကစိတ်ကိုလွတ်ထားတာလားဆုံးမတာလားဆုံးမတာပါဗျာအဲဆုံးမလို့နိုင်ပြီဆိုလို့ရှိရင်တော့စိတ်လှုပ်ချင်ရလှုပ်ရမလားကိုလှုပ်သင့်တာကိုလှုပ်ရမ လုံတင်တာကိုလုံရမှာပါခင်ဗျာအဲလုံတင်တာလုံပြီဆိုလို့ရှိရင်တော့မလုံတင်တာမရှောင်ဘူးလားရှောင်ရှားပါတယ်ခင်ဗျာအဲတော့မလုံတင်တာရှောင်ပြီးတော့လုံတင်တာလုံပြီဆိုရင်တော့ကောင်းကျိုးလားဆိုးကျိုးလားကောင်းကျိုးရမှာပါခင်ဗျာအဲ့ဒီစိတ်ကလေးတစ်လုံးပဲလိုပါတယ်တဲ့ဟုတ်ကဲ့လားမှန်ပါပါခင်ဗျာအသီးတရားအညာတစ်ခု ပမာရှု၍ စိတ်ဟုမြည်ညာဤတပါးမြတရားကိုကြဆောင်စည်းကုတ်ကလူရနရွာမြမနိဗ္ဗာန်ရောက်ကြောင်းမှန်ဤလူချမ်းသာကိုလည်းရစေနိုင်တယ်တဲ့နတ်ချမ်းသာကိုလည်းရစေနိုင်တယ်တဲ့မြမချမ်းသာလည်းရစေနိုင်တယ်နောက်ဆုံးမှနိဗ္ဗာန်တည်ရစေနိုင်တယ်တဲ့ဟုတ်ကဲ့လားမှန်ပါပါ မန္လီဆရာတော်ဘုရားကြီးရဲ့မဂဒေဝလင်္ကာသိ။အဲဆိုကြည်စမ်းမှာအသီးတရားအသီးတရားအညာတခုအညာတခုဗမာရှု၍ဗမာရှု၍စိတ်ဟုမြည်ညာစိတ်ဟုမြည်ညာဤတပါးမြဤတပါးမြတရားကိုကြတရားကိုကြစောင့်စည်းကိုကာစောင့် လူရနတ်ရွာယမနိဗ္ဗာန်ယောက်ျောင်းမှန်ဤအသီးတရားအညာတခုပမာရှု၍စိတ်ဟုမြည်ညာဤတပါးမြတရားကိုကြ စောင့်စည်းကုတ်ကလူရနတ်ရွာမြမနိဗ္ဗာန်ရောက်ကြောင်းမှန်၏အသီးတရားအညာတခုဗမာရှု၍စိတ်ဟုမြည်ညာဤတပါးမြတ် တရားကိုကြတရားကိုကြစောင့်စည်းကိုကစောင့်စည်းကိုကလူရနတ်ရွာလူရနတ်ရွာဇမနိဗ္ဗာန်ဇမနိဗ္ဗာန်ရောက်ကြောင်းမှန်၏ရောက်ကြောင်းမှန်၏ဆိုကြည့်အောင်အတိတရားအညာတခုသမာ က္ခလူရဲ့မြတ်ရွာဓမ္မနိဗ္ဗာန်ရောက်ကြောင်းမှန်၏ဟုတ်ပြီနောက်နှစ်ခေါက်အတိတရားအညာတခုသမာပြု၍သိဟုဤညာဤသမာပြတရားကိုကြစောင့်သိကိုကလူရဲ့နဲ့ရွာဓမ္မနိဗ္ဗာန် အသီးတရားအညာတခုသမာပြု၍သိဟုညီညာဤသဘာမြတရားကိုကြကောင်းသီးကိုကလူရဲ့နဲ့ရွာဓမ္မနိဗ္ဗာန်ရောက်ကြောင်းမှန်၏မြတ်စွာဘုရားယဟန်တော်တွေကို 15ရက်တစ်ကြိမ်ဥပုပ်ပြုပြီးတော့ဥပုပ်ပြုတဲ့အခါမှာပါတိမောက်ဩဝါဒပါတိမောက်ရွတ်ဖို့မပညာခင်က15ရက်တစ်ကြိမ်ဥပုပ်နေတိုင်းမြတ်စွာဘုရားကဩဝါဒပါတိမောက်နဲ့ဆုံးမတယ်အဲဒီဩဝါဒပါတိမောက်နဲ့ဆုံးမတာနဲ့ပဲရဟန်းတော်တွေဟာ အသည့်လိမ်မှာရှိကြပြီးယဉ်ကျေးကြပြီးတော့ကုသိုလ်တရားတွေတိုးပွားလို့အကုသိုလ်တရားတွေနှဲပါပြီးတော့မတရားဖို့တရားတွေအထီလည်းရရှိကြတယ်တဲ့အဲ့ဒီအဆုံးအမတွေကတခုကမြတ်စွာဘုရား15ရက်တကြိမ်ပေးတဲ့ဩဝါဒသဗ္ဗဘာပတ္တအကရဏကုသလတဥပသမ္ပဒါ သစိတ်တပရိယောဓာပနံဧတံဗုဒ္ဓါနာသာသနာမြတ်စွာဘုရားယဟန်တော်တွေဆုံးမတဲ့ဩဝါဒပါတိမောက်တဗ္ဗပပသာအကရဏမကောင်းမှုဟုသမျှမပြုလုပ်ခြင်းကုသလတဥပသမရာကောင်းမှုဟုသမျှပြည့်စုံအောင်အထောက်ခြင်း သစိတ်တပရိယောဓပနံမိမိစိတ်ကိုဖြူစင်အောင်ထားခြင်းဧတံမကောင်းမှုရှောင်ကောင်းမှုဆောင်၍ဖြူအောင်စိတ်ထားဤသုံးပါးသည်ဗုဒ္ဓနာဖရာရှင်တို့ဤသာသနာဆုံးမတော်ပေတည်း15ရက်ဥပုံနေတိုင်းလာပြီနေလာွယ်နေဥပုံနေတိုင်း ဒီဩဝါဒပါတိမောင်နဲ့မြတ်စွာဘုရားယဟန်တော်တွေဆုံးမနောက်ကြတော့မှပဲပါတိမောင်သိက္ခာပုဒ်တွေကိုရွတ်ဆိုစေပြီးတော့အာနာပါတိမောင်ဆိုတာပြစေသဗ္ဗဗပတအကရဏမကောင်းမှုဟူသမျှမပြုလုပ်ခြင်းကုသလတဥပသမရာကောင်းမှုဟူသမျှပြည့်စုံအောင် အားထုတ်ခြင်း သစိတ်တပရိယောဓပနာမိမိစိတ်ကို ဖြူစင်အောင်ထားခြင်းဧတံမကောင်းမှုရှောင်ကောင်းမှုဆောင်၍ဖြူအောင်စိတ်ထားဤသုံးပါးသည်ဗုဒ္ဓနာဖရာရှင်တို့၏သာသနာအဆုံးအမတော်ပေတည်းဖရာတဆူရဲအဆုံးအမတော်ပုတ်ဘူးဖရာတိုင်းဖရာရှင်တိုင်းဖရာရှင်တိုင်းဆုံးမတဲ့အဆုံးအမ မကောင်းမှုအကုသိုလ်မှန်သမျှမလုပ်ပါနဲ့ကောင်းမှုကုသိုလ်မှန်သမျှတတ်နိုင်သမျှပြည့်စုံအောင်စီဝူပြုလုပ်ပါမိမိစိတ်ကိုလောဘဒေါသမောဟစိတ်အငြိအကျေးမတင်မဲနဲ့စိတ်ကလေးဖြူစင်နေအောင်ကြိုးစားထားပါအဲ့ဒီသုံးချက်ပြည့်စုံပြီဆိုလို့ရှိရင်တော့ချမ်းသာပြီဆိုတာသိကြပြီမြတ်စွာဘုရားရဲ့အဆုံးအမ လည်းပဲအပြည့်စုံလိုက်နာမိပြီဒီသုံးချက်သာလိုက်နာမကောင်းမှုအကုသိုလ်မှန်သမျှမပြုလုပ်ခြင်းကောင်းမှုကုသိုလ်မှန်သမျှပြည့်စုံအောင်အားထုတ်ခြင်းမိမိစိတ်ကို ဖြူစင်အောင်ထားခြင်းဤသုံးပါးသည်ဘုရားရှင်တို့၏အဆုံးအမတော်ပေတည်းမကောင်းဘူးလားကောင်းပါရဲ့ ကောင်းတယ်သုံးချက်ထဲရဲ့အများကြီးမဟုတ်မဟုတ်လားမှန်ပါပါအဲ့ဒီသုံးရက်ထဲအပြည့်အစုံလိုက်နာပြီဆိုလို့ရှိရင်တော့ဒီပုဂ္ဂိုလ်မချမ်းသာနိုင်ဘူးလားချမ်းသာနိုင်ပါတယ်ချမ်းသာနိုင်တယ်။ကင်လိုက်ဆိုမကောင်းမှုသမျှမပြုလုပ်ခြင်းမကောင်းမှုသမျှမပြုလုပ်ခြင်းကောင်းမှုဟူသမျှပြည့်စုံအောင်အထောက်ခြင်းကောင်းမှု မိမိစိတ်ကိုဖြူစင်အောင်ထားခြင်းမိမိစိတ်ကိုဖြူစင်အောင်ထားခြင်းဤသုံးပါးသည်ဤသုံးပါးသည်ဘုရားရှင်တို့၏ဘုရားရှင်တို့၏အဆုံးအမတော်ပေတည်းအဆုံးအမတော်ပေတည်းမကောင်းမှုဟုသမျှမပြုလုပ်ခြင်းကောင်းမှုဟုသမျှပြည့်စုံအောင်အားထုတ်ခြင်းကောင်းမှု မိမိစိတ်ကိုဖြူစင်အောင်ထားခြင်းဤသုံးပါးသည်ဘုရားရှင်တို့ဤအဆုံးမတော်ပေတည်းဆုံးမတော်ပေတည်းဆိုစမ်းပါ နောက်တစ်ခါကောင်းမှုကိုကပြုလို့ရှိရင်ကောင်းမှုဝိညာဉ်ပြေပေါ်အောင်အားထုတ်ခြင်းမိမိစုရှင်အောင်ထားခြင်းဒီသုံးပါးဒီတရားရှင်တို့ဤအဆုံးအမတော်မူသည်မကောင်းမှုရှောင်ကောင်းမှုရှောင်ကောင်းမှုဆောင်ကောင်းမှုဆောင်ဖြူအောင်စိတ်ကိုထား ကောင်းမှုရှောင်မကောင်းမှုရှောင်ကောင်းမှုဆောင်ကောင်းမှုဆောင်ဖြူအောင်စိတ်ကိုထား ချမ်းသာနောင်ချမ်းသာမြတ်စွာဟောမိတ်ကြာဆိုကိုယ်လည်းချမ်းသာနောင်ချမ်းသာမြတ်စွာဟောမိတ်ကြာကိုယ်လည်းချမ်းသာနောင်ချမ်းသာမြတ်စွာဟောမိတ်ကြာကိုယ်လည်းချမ်းသာနောင်ချမ်းသာမြတ် ဒီတော့မကောင်းမှုဆိုတာဘာလဲအပြစ်ရှိတာမကောင်းမှုကောင်းမှုဆိုတာဘာလဲအပြစ်မရှိတာကောင်းမှုကုသိုလ်ဆိုတာဘာလဲအပြစ်မရှိတာကုသိုလ်အကုသိုလ်ဆိုတာဘာလဲအပြစ်ရှိတာအကုသိုလ်ဟုတ်ကဲ့လားမှန်ပါပါဒါဖြင့်အပြစ်ဆိုတာဘာလဲလို့ဆိုတော့ မိမိသူတစ်ပါးနှစ်ဦးသားတဦးထိပါနစ်နာစေတာဟာအပြစ်ပေါ့မှန်ပါပါမဟုတ်ဘူးလားမှန်ပါပါဘယ်သူမှမထိပါမနစ်နာစေဘူးဆိုရင်အဲ့ဒါအပြစ်ဟုတ်မလားမဟုတ်ပါဘူးမဟုတ်ဘူးဒါကြောင့်မိမိသူတစ်ပါးနှစ်ဦးသားတဦးကိုထိပါနစ်နာစေခြင်းကြောင့်အပြစ်ရှိသောအလုပ်သည်မကောင်းမှုအကုသိုလ် ဟုတ်ကဲ့လားမှန်ပါပါဗျာမိမိသူတစ်ပါးနှစ်ဦးသာတဦးကိုထိပါနစ်နာစေသောကြောင့်အပြစ်ရှိသောအလုတ်သည်မကောင်းမှုအကုသိုလ်ဟုတ်သလားမှန်ပါဗျာသေချာစဉ်းစားလေဟုတ်လေပဲအဲ့ဒါဘုန်းကြီးကပြောတဲ့အတိဘယ်မဟုတ်ပါဘူးမြတ်စွာဘုရားဟောတဲ့အတိဘယ် မြတ်စွာဘုရားကအကုသလာတာဝိဇဒုက္ခဝိပါကလက္ခဏာလို့ခေါ်တယ်အဲ့ဒါကိုဘုန်းကြီးကအရောက်စကားနဲ့နားလည်အောင်ဘာသာပြန်လိုက်တာမိမိသူတစ်ပါးနှစ်ဦးသာဘသူကမှထိပါနေနာစေခြင်းထိတာထိပါနေနာစေမှု မရှိခြင်းကြောင့်အပြစ်ကင်းသောအလုပ်သည်ကောင်းမှုကုသိုလ် မြတ်စွာဘုရားက ကုသလာ အနဝိဇ္ဇဒုက္ခဝိပါကလက္ခဏာလို့မိတ်တာအဲ့ဒါဘုရားမိတ်တဲ့အတိုင်းဘုန်းကြီးကအဓိပ္ပာယ်ပေါ်အောင်အရာစကားနဲ့ပြောပြတာအဲ့ဒါလေးကိုလိုက်ဆိုထားပြီးတော့သဘောပေါက်ရင်ကောင်းမှု မကောင်းမှုသဘာဝကြကြမခွဲနိုင်ဘူးလားခွဲနိုင်ပါဘူးခွဲနိုင်ရင် ကောင်းမှုကိုဆောင်မကောင်းမှုကို ရှောင်းနိဗ္ဗာန်တိုင်အောင်ချမ်းသာသည်ပေါ့ဟုတ်လားကိုင်းလိုက်ဆိုမိမိသူတစ်ပါးမိမိသူတစ်ပါးနှစ်ဦးသားနဲ့နှစ်ဦးသားအနဲ့တဦးဦးကိုထိပါနစ်နာစေသောကြောင့်အပြစ်ရှိသောအလုတ်သည်မကောင်းမှုအကုသို့ မိမိသူတစ်ပါးမိမိသူတစ်ပါးနှစ်ဦးသားအ내နှစ်ဦးသားအ내တဦးကိုထိပါနေနာစေသောကြောင့်တဦးကိုထိပါနေနာစေသောကြောင့်အပြစ်ရှိသောအလုတ်သည်အပြစ်ရှိသောအလုတ်သည်မကောင်းမှုအကုသိုလ်မကောင်းမှုအကုသိုလ်ဆိုကြည်စမ်းပါ အပြစ်ရှိသောအလုတ်သည်အာကုသို့ဆိုပါနောက်တစ်ခုနောက်တစ်ခါမိမိသူတော်ဘာ ကိုင်ကုသိုလ်အဓိပ္ပာယ်ပေါ်ရအောင်မိသူကိုမြမိသူကိုမြထိပါနိနာစေမှုမရှိသောကြောင့်ထိပါနိနာစေမှုမရှိသောကြောင့်အပြစ်ကင်းသောအလုတ်သည်အပြစ်ကင်းသောအလုတ်သည်ကောင်းမှုကုသိုလ်ကောင်းမှုကုသိုလ်မိသူကိုမြမိသူကိုမြထိပါနိနာစေမှုမရှိသောကြောင့်ထိပါ အပြစ်ကင်းသောအလုပ်သည်ကောင်းမှုကုသိုလ်မည်သူကိုမျှထိပါနစ်နာစေမှုမရှိသောကြောင့်အပြစ်ကင်းသော အလုပ်သည်ကောင်းမှုကုသိုလ်ကောင်းမှုကုသိုလ်သို့မည်သူကိုမျှ သောကြောင့်အပြစ်ကင်းသောအလုပ်သည်ကောင်းမှုကုသိုလ်ဤသို့ကိုမှသုဘမေတ္တာစေမှုရှိသောကြောင့်အပြစ်ကင်းသောအလုပ်သည်ကောင်းမှုကုသိုလ်မကောင်းမှုကိုမလုပ်ရမနော်ရှောင်ရမှာပါဗျာကောင်းမှုကိုရှောင်ရမှာပါဗျာစိတ်ကို မကောင်းမှုရှောင်ကောင်းမှုဆောင်ဖြူအောင်စိတ်ကိုထားမကောင်းမှုရှောင်ကောင်းမှုဆောင်ဖြူအောင်စိတ်ကိုထားမကောင်းမှုရှောင်ကောင်းမှုဆောင်ဖြူအောင်စိတ်ကိုထားမကောင်းမှုရှောင်ကောင်းမှုဆောင်ဖြူအောင်စိတ်ကိုထားကုလေချမ်းသာကု နောင်ချမ်းသာမြတ်စွာဟောမိတ်ကြမြတ်စွာဟောမိတ်ကြသို့ အဲ့ဒါကမှဘုန်းကြီးကနောက်ထပ်မြတ်စွာဘုရားရဲ့တခြားတရားတော်လေးတွေပေါင်းပြီးတော့ဆောင်းပုတ်လုပ်ထားတာရှိသေးတယ်။ဘုန်းကြီးတို့ပြိဿယူကြအောင်မလား။နားထောင်တော့မကောင်းမှုရှောင်ကောင်းမှုဆောင်ဖြူအောင်စိတ်ကိုထား ပြောပြုတွေလင်တတိရှင်စင်ခြင်းဉာဏ်ရှိသွားစိတ်ထားဖြောင်းမှခွင့်လွတ်ရန်သီခံမေတ္တာထားလုံးလာနှင့်ဆွဲမလျှော့ပဲအမြဲတင်းတင်းထား အရာရာတွေအသုံးဝင်အောင်မြင်ကြောင်းတရားအဲ့ဒီအချက်တွေကိုယူသလိုက်လိုက်နာပြီးတော့လှုပ်ဆောင်မယ်ဆိုရင်စီဝါရေးလည်းအောင်မြင်တယ်ပညာရေးလည်းအောင်မြင်တယ်ဆက်ဆံရေးလည်းအောင်မြင်တယ်နောက်ဆုံးမှလောကုတ္တရာရေး